တကိစ္စကရိယာနဲ့ဆက်ပြီးတော့စာရွေးလက်တွေ့တစ်ခုပေါင်းဆက်ပြီးတော့တော်တော်လေးအချိန်ကြာကြာတက်စီခြင်းလို့တော့အချိန်ယူပြီးတော့ပြောနေရပါတယ်တကိစ္စကရိယာဟာအလုံးကျေပြတ်ပါတယ်ကိုယ့်ကိုယ်ကိုလေးစားဖို့ရှိရတယ် ကိုယ်မှာလေးစားနိုင်လောက်အောင်အကျင့်သိက္ခာလည်းရှိရမယ်အကျင့်သိက္ခာပေါ်မှာလည်းပဲကိုယ်ကလေးလေးစားစားရှိရလေးလေးစားစားရှိရမယ်ဆိုတာတာမန်လေးလေးစားစားရှိဖို့မလုံလောက်ပါဘူးတစ်ဖက်ကိုလေးလေးစားစားရှိရပါတယ်စားရဲပြန်ဆိုထားတာဆွေချင်းမျိုးစစ်ပိုင်လာတဲ့ဘုရားပစ္စည်းကိုနောက်ဆက်ခံတဲ့ပုဂ္ဂိုလ်တွေဟာ တံပိုးထားပြီးတော့ပါလေသူရဲ့လက်ထက်မှာမပြောင်းပြရအောင်အမြဲတစေထိမ့်သိမ့်မလို့တဲ့ဒါလည်းတော့ကြည့်ပြထားပါတယ်အခုတတိပ္ပံလုပ်ငန်းဟာအကနာတံပိုးရှိတဲ့လုပ်ငန်းဆွေစဉ်မျိုးဆက်ကလာတဲ့အမွေဖြစ်ပစ္စည်းတွေရဲ့စာပုံများစွာတံပိုးရှိပါတယ် ကာယဖြစ်ဖြစ်ဝေဒနာဖြစ်ဖြစ်စိတ်ဖြစ်ဖြစ်အဆွေတွေသဘောအထွေတွေမူရပဲဖြစ်ဖြစ်တခုခုကိုပိုင်နေအောင်ရှုတိလို့ရှုတိနိုင်လို့ရှိရင်ဒီထဲမှာသီလအစုလည်းပါတော့တယ်သမာဓိအစုလည်းပါတော့တယ်ပညာအစုလည်းပါတော့တယ် သရိယာတိသီလသမာဓိပညာဒီ၃မျိုးပါတော့တယ်သိက္ခာ၃မျိုးသာသနာ၃မျိုးပါတော့တယ်သိက္ခာ၃မျိုးပါသွားတဲ့အတွက်ရှင်နီးမှန်ရှင်နီးကမှန်တော့အကျမ်းအလအနုပူလောင်ဖို့ရည်အင်းကြီးနဲ့ဇီဝလေးစိုက်စိုက်စိုက်စိုက်နေတာပဲဘာဖြစ်လို့လဲဆိုတော့ ဒီသုံးမျိုးကအကျမ်းအလာအနုရှိတာတွေကိုစေတတ်နိုင်တဲ့ပြည့်စွာလုပ်ပါပါတယ်ဒီတော့ပေတတ်เสียပေเสียရှင်းเสียကိလေသာက၃မျိုးဒီတိကမကိလေသာလုံးလုံးကြီးကြီးစောစောကားကားအလုံးကျန်းတန်းတဲ့ကိလေသာတဖို့ခုံအစရှိတဲ့ပြည့်ဖို့ကြီးကျူးလွန်တဲ့ခံမှာအဲကျန်းတန်းတဲ့ လောဘဒေါသတွေဖြစ်နေတာပါပဲအဲ့ဒါလို့ကာယကံမြောက်ဝစီကံမြောက်မပြုပြင်မယ်လို့စိတ်တွေကတော့ဒီလိုပဲသူတို့ပစ္စည်းပိုင်စီလိုတာတွေပြည့်စက်တက်ဆက်လိုတာတွေအိစ္ဆသရကာမမှုအချောင်းကျุလိုခြင်းတာတွေလင်းရင်တာတွေညာခြင်းတာတွေတောက်စားဝိရတောက်စားခြင်းတာတွေစသည်ပေါ်နေတာမျိုးတွေစိတ်ထဲမှာဖြစ်နေကြတယ်စိတ်ထဲမှာတောင်းကြနေတာ အဲ့ဒါကြီးကတော့ဖြစ်တာပါပဲကိုယ်နဲ့နှုတ်နဲ့မကျွလို့ဒီတောင်တော့မှစိတ်တွေကတော့ရှောင်သွားတာပြီးတော့ကျွလို့တယ်ဒီလိုမြင်ရမှလည်းစိတ်ကပြီးတော့စိတ်ထဲမှာဖြစ်ပေါ်လာပြီးကျွလို့တဲ့အပိုင်းကြီးရောက်လာတာဟာမျိုးအနေနဲ့ကိတ်နေတဲ့ကိလေသာတွေရှိနေတယ်ဘလူစီယကိလေသာဆိုတာပါဘလူစီယကိလေသာဆိုတာတတ္တဝါရဲ့ယုံနာဖြစ်စီပြီးပေါ်က မငြိမ်းသေးပဲနဲ့မပြတ်သေးပဲနဲ့သုဝတ္တနာပညာအရိယာမပညာနဲ့မပြတ်သေးပဲနဲ့အစဉ်စိုက်လိုက်ပြီးတော့ပါလာတဲ့တတ်တမျိုးပဲသူကတော့ကြည်ပြီးသားတာတော့လည်းဖြစ်နေတာလည်းမဟုတ်ဘူးသို့တော့မရှိဘူးလို့လည်းပဲပြောလို့လည်းမရဘူးမျိုးအနေနဲ့တော့ရှိနေတာပါလေအဲ့ဒါလူစီရကိလေသာလို့ခေါ်ပါတယ်အကြောင်းညီညွတ်မှသူကဖြစ်ဖို့ ဆင်းနေရှိနေတာတာဆူးနေတာချောင်းမြောက်နေတဲ့သဘောမျိုးပေါ့သူပါအရှင်ဒီရှင်များဟာအစံဃာရန်နဲ့အင်္ဂါရန်မထိကလေးဘူးဆိုလို့ရှိရင်တော့မိတော့ကလေးကဖြစ်မလာသေးဘူးပေါ့တခုနဲ့တခုထိလိုက်တာနဲ့ပဲရှဲကလေးဆိုဖြစ်လာတာပါတခုနဲ့တခုထိပါမှုအကြောင်းညွတ်တာနဲ့ရှဲကလေးဆိုဖြစ်လာတာမိတော့ကလေးဖြစ်လာတာ တစ်ခုနဲ့တစ်ခုကြည့်လို့ဒီတော့ကလေးဖြစ်လာဖို့ထောက်လို့ရှိရင်ငကောကဒီရထဲမှာမိမျိုးရှိနေတယ်ဆိုတာပေါ့အကြောင်းမမြင်ရသေးလို့သာဒီမိတော့ကမဖြစ်သေးတာတစ်ခုနဲ့တစ်ခုခြေပါပုတ်တိုက်အကြောင်းမြင်ရလိုက်တာမြင်ရလိုက်တာနဲ့ရှဲရတဲ့သူဖြစ်လာတာအဲ့ဒီလိုမိတော့ကလေးဖြစ်ဖို့ရအတွက်အစဉ်လေးရှိနေတဲ့မိမျိုးလေးပေါ့လေ အဲ့ဒါတွေကတော့ဒါမီးမျိုးပါလို့တော့ထုတ်ပြလို့တော့မရဘူးအချစ်ကြီးမှာပဲမီးတော့ဖြစ်လာမီးတော့ဖြစ်လာကိုထောက်ကြည့်မှာပဲမီးမျိုးရှိတယ်ဆိုတော့ပြီးရအဲ့ဒီတော့မျိုးပါအဲမီးတော့ကလေးဖြစ်လာတာတော့ပြယုတ်ဌာနကလေးကလည်းတူတယ်ဒီမီးတော့ကလေးကိုမကုသရအောင်လို့ပေါ့လေမြန်မြန်ငိမ့်တတ်နိုင်ငိမ့်တတ်မငိမ့်တတ်နိုင်ပဲတဲ့ ဒီမိတော့ကိုဟိုပြည့်ဒီပြည့်လို့ရှိရင်တော့အဲ့ဒါအကုန်လုံးကြီးဆက်လောင်ကျွမ်းပြီးတော့ဒုက္ခတွေရောက်တော့တာပဲ။အဲ့ဒါတွေကတော့ဘုဒ္ဓကမကိလေသာနဲ့တူရတယ်။လူတွေတဏ္ဍာမှာအဲ့ဒါတွေအရိယာမင်းနဲ့မပယ်သေးသေးရရှိနေပါလေ။အမှုရောအလဆာရောအချမ်းသာရောရှိနေတော့ပါပဲ။အဲ့ဒါတွေကဒုက္ခပေးနေတာပါ။တတ္တဝါတွေညာနှုတ်ပြီးကျုံရတဲ့ဆင်းရဲတွေဟာအဲ့ဒါတွေကြောင့်လား။ ဒီတော့သူတို့ကြောင့်ဆင်းရဲတွေကျင်ဝတဲ့ပုဂ္ဂိုလ်ဟာဆင်းရဲတွေရင်မှုဆက်ဆုံးလို့ရှိရင်အရင်အမြစ်ကစပြီးတော့ပြရပါတယ်အကျမ်းစာတွေလုံးဖြည့်ရအောင်ဆောင်ကြည့်ရတယ်ထိန်းသိမ်းရတယ်အလတ်စာတွေလည်းဖြည့်ရအောင်လို့တတိနဲ့ထိန်းချုပ်ရတယ်အနုစာတွေလည်းဖြည့်ရအောင်လို့ဝိပဿနာပညာမဲ့ပညာတွေဖြည့်အောင်အထောက်ရတယ်ဆိုတာနားလည်ဖို့ပါပဲအဲ့ဒါဟာဥပဒနာသတိပ္ပံတရားရှိပါခြင်းရဲ့လူရင်းအကျိုးပဲ တနည်းအားဖြင့်အနုစိယကိလေသာဆိုတာလူတူတယောက်အိပ်ပျော်နေတာနဲ့တူပါတယ်အိပ်ပျော်နေရဆိုရင်မလို့သေးဘူးပေါ့မထသေးဘူးပေါ့လို့လာမှထပြီးတော့အဟူတီတီလှုပ်လှုပ်ရှားရှားနဲ့လှုပ်ရှားရှိတာတွေရှောက်လှုပ်တာပါလေအဲ့တော့မလို့သေးပဲနဲ့အိပ်ပျော်နေရှင်နေတဲ့အဲလူတယောက်ရဲ့အခြေအနေနဲ့တူပါတယ်ကွာ နောက်တက်ကလေးဆိုနိုးလာအဲနိုးလာတဲ့ကိလေသာကတော့သယုတ်ဌာနကိလေသာနဲ့တွေ့ပါတယ်သိကြလားလို့ကြလာပြီဆိုလို့ရှိရင်တော့ထပြီပေါ့ထပြီးတော့ဟူတီတီလျှောက်ရှဲသွားကြည်တာတွေမြင်တာတွေကြားတာတွေနားစားတာတွေစသည်ပေါ့လေမျိုးမျိုးလှုပ်ရှားမှုတွေဖြစ်လာတာပါလေအဲဒါတွေကတော့ဝိတိကမကိလေသာနဲ့တူတာပေါ့ဟာဟာဒီတော့ မီးများဟာမလောင်ခင်ကကြိုတင်ပြီးတော့ကာကွယ်ခြင်းအဖြစ်အနေယူရတယ်လို့ပြောတယ်လူတွေကိုဒုက္ခပေးနေတဲ့ကဘာကြီးကိုအကြီးအကျယ်ဒုက္ခပေးနေတဲ့ကဘာကြီးကိုလောင်ပြိုက်နေတဲ့အကျမ်းအလံလူကိရိတာတွေမလောင်ခင်ကကြိုပြီးတော့ကာကွယ်တာကောင်းတာပေါ့မိကိုမလောင်ခင်ကကြိုရင်ကာကွယ်ခြင်းဖြစ်အနိုင်ယူရတယ်လို့ပြောတယ် အနိုင်ယူတဲ့နေ့ဟာသတိစာဘာဝနာတရားပဲအလုံးကောင်းပါတယ်ဒါတော့ကာကွယ်နေတဲ့ကြားတွေကလောင်လာရင်ရောလောင်ရင် လောင်မှတ်တည်တာချက်ချင်းတည်တာချက်ချင်းတည်တော့ချက်ချင်းငြိမ့်တက်လျက်တာပေါ့ရှုမှတ်မှုလည်းပဲငြိမ့်တက်ရတာပါပဲဒါတွေပါစိတ်ထဲမှာဖြစ်တဲ့ဟာဆိုရှုမှတ်မှုနဲ့ငြိမ့်တက်ရတာပဲကိုယ်လေးလျောက်ကျွလွန်နဲ့ဖြစ်သွားလို့ရှိရင်လည်းပဲနောက်ဒါမျိုးမပြုတ်ပါဘူးဆိုပြီးတော့ မကျူးလွန်ပဲနဲ့စောင့်ကြည့်ပြီးတော့ပေါ့လေအဲ့ဒါလိုငြိမ့်တရတာပါတော့အဲ့ဒါလိုနီးနဲ့နီးတယ်ပဲမကျူခင်ကဓမ္မလောင်ကြီးကကျူရင်ကာကွယ်ပြီးတော့အနိုင်ယူရတယ်လို့ပေါ့လေကိုယ်တည်းကအငြိမ့်ရခက်တဲ့မိတွေလည်းပဲကျူရင်ကာကွယ်တဲ့နီးရှိတယ်ပြီးတော့ငြိမ့်တတ်တဲ့နီးရှိတယ်တခါတည်းဘယ်တော့မှဒီမိတွေကြားမလာရအောင်ပေါ့လေ အပြည့်တိုင်ငြိမ့်တတ်တဲ့နေ့တွေရှိပါတယ်အဲ့ဒါပုရိသံတရားအထုတ်နေလို့ရှိရင်အဲ့ဒါလေးအလိုလိုရလာပါပါပဲကာယဝိညာစိတ်ဓမ္မခေါ်တဲ့ရှုခွင်းအာယုံ၄ချက်တစ်ခုခုပြီးတတ်တာပေါ်လာလို့စိတ်ဓာတ်ကိုဆရာဆက်ပြီးတော့ဆွဲမဲဆိုတာရှိတယ်ရှုရအောင်လေးမှာစိတ်ကလေးကတက်စိုက်ကြပြီးတော့သဘောမှန်လေးအခြေခံဆက်ပြီးအစစ်အစစ်တည်နေတော့တာပဲ ဒီခါမှာကာယ ानु ပဿနာစိတ်ပဋ္ဌာန်ဖြစ်နေတာပဲဒီခါတခါမှာကိုယ်ရဲ့စိတ်ထဲမှာပေါ့လေမခံစားမှုရောခံစားမှုရောဒီလိုခံစားမှုအမျိုးမျိုးတွေဖြစ်တတ်ပါတယ်သူဖြစ်တဲ့အလိုက်ခုနပြောတဲ့ဤတိုင်းမှတ်နေလို့ရှိရဲ့သိနေလို့ရှိရဲ့ဝေဒနာနုပဿနာစိပဋ္ဌာန်တွေဖြစ်နေတာပါ စေကုသစ္စကြံစီမှုအမျိုးမျိုးတွေသူတို့ဖြစ်တိုင်းခုနပြောတဲ့ဤတိုင်းရှုမှတ်နေလို့ရှိရင်စိတ်ဖြစ်စဉ်တွေသိနေတာ။ຢာကနဲ့တွဲခြင်းနဲ့စိတ်စဉ်၊ຢာကကင်းတဲ့စိတ်စဉ်၊ဒေါသနဲ့တွဲခြင်းနဲ့စိတ်စဉ်၊ဒေါသကင်းတဲ့စိတ်စဉ်။တူမှုဘောဟနဲ့ရှင်တွဲပြီးလို့ဖြစ်တဲ့စိတ်စဉ်။မောဟကင်းတဲ့စိတ်စဉ်။အချုပ်ကတော့တန်ရှင်းတဲ့စိတ်စဉ်မတန်ရှင်းတဲ့စိတ်စဉ်ပေါ့လေ။ဖြစ်တတ်ဖြစ်တဲ့ရှုလို့သိနေလို့ရှိရင် စိတ်တဏှုပသနာသတိပဋ္ဌာန်တွေဖြစ်နေတာပါမြင်မှုကြားမှုနားမှုစားမှုထိမှုသိမှုအမှားရမှုပိုင်ရှားသိမှုအားဆိုင်မှုနှစ်သိအာရမှုအေးချမ်းမှုတည်ငြိမ်မှုဗက်မြတ်စွာရှုမှုစသည်ပဲဒါမျိုးတွေပေါ့လေဒါတော့ကာမဂုဏ်အာယုန်တွေလိုချင်မှုမကျေနပ်မှုကြံ့လွယ်မှုပူပန်မှု အဲတော့ထိုင်ပိုင်းကြည်မှုကြံ့ွက်ပူပန်မှုယုံမှမှုဒါတွေဖြစ်ရင်သူဖြစ်တဲ့အတိုင်းပေါ့လေရှုပြနေလို့ရှိရင်ဓမ္မနုပဿနာသတိခံနေဖြစ်နေတာပဲဘယ်ရတဲ့ပေါ်စီပေါ်စီပေါ့လေပေါ်လာတဲ့ပေါ်လာတဲ့ကိုသတိပဋ္ဌာန်နည်းနဲ့ရှုတာရှုကြည့်ပါနောက်သိလာတာပါပဲအဲသိလာလို့ရှိရင် အဲ့ဒီရှိတဲ့ယောဂီပုဂ္ဂိုလ်ဟာမဲ့ခင်၈ပါးဟာအလိုလိုဒီထဲမှာပါဝင်သွားတော့တာပဲမဲ့ခင်၈ပါးပါသွားလို့ရှိရင်လည်းပဲသုံးပုံပုံလိုက်တဲ့အခါမှာသီလမဲ့ခင်ရောသမာဓိမဲ့ခင်ရောပညာမဲ့ခင်ရောချုပ်လိုက်လို့ရှိရင်သုံးခုဆက်လိုက်လို့ရှိရင်၈ခုဆိုတာပေါ့လေဒါတွေအလိုလိုနားလည်လာတာပါပဲဒါကြောင့်မြတ်စွာဘုရားကသတ္တရဝိပိခဝေ တိပဋ္ဌာနဝိရတံဝိရတောတိသံအရိယောအထေယောမေကောဒီလိုမိတ်ကြထားပါတယ်ဘိက္ခုတို့တိဋ္ဌာန်တရား၄ပါးကိုအမထုတ်ပြီပဲနဲ့အထုတ်ပြီမယ်လို့တော်သလိုရာသရောသလိုပေါ့လေအထုတ်လို့ရှိရင်လွဲချော်သွားသည်တဲ့ မပြည့်စုံဘူးလို့ဆိုတာကအာမထုတ်တော့အာထုတ်မှပြည့်စုံတာအာမထုတ်တော့ပြည့်စုံဘူးပေါ့အရှင်းအာမထုတ်ရင်ဘာမှဘာမှမလုပ်ပါဖြစ်ဘူးနည်းနည်းလုပ်ရင်တော့နည်းနည်းဖြစ်မှာပါလေရရရတာနဲ့ကြိုသေးတယ်မလို့ဘူးဆိုလို့ရှိရင်လည်းတူတူပါပဲအာမထုတ်တာနဲ့တူတူပါပဲအဲ့ဒါလိုတိကျတန်တရား၄ပါးနဲ့လွဲချော်တဲ့ပုဂ္ဂိုလ်တွေမှာအရိယဖြူစင်မြင့်မြတ်ပြီးတော့အင်္ဂါရှိရနဲ့ပြည့်စုံတဲ့မိခင်၈ပါးလည်းပဲ ချော်သွားပြီလို့ဆိုပါတယ်ဒီပဋ္ဌာန်တရား၄ပါးမပွားရင်မဂ္ဂင်၈ပါးနဲ့လွဲမယ်မဂ္ဂင်၈ပါးနဲ့လွဲလို့ရှိရင်သီလသမာဓိပညာအကျင့်တရားတွေနဲ့လွဲမယ်လွဲချော်သွားလို့ရှိရင်ဒီအကြလူအလတ်အနုအပူတွေပဲငြိမ့်မလားအပူတွေပဲဖြစ်ကြနေမှာဒီတန်ကိတရိဘိကေဝိသတ္တတော်တတိပဋ္ဌာနာအာရတ္ထအာရတောတိသံအရိယောအထင်ယောမေကော ဒီလိုဆိုထားပါတယ်ဤဒီပုဂ္ဂိုလ်မဆိုပါဘူးသတိပဋ္ဌာန်တရား၄ပါးပြည့်ပြည့်စုံစုံကြိုးစားအားထုတ်လို့ပေါ့လေကျင့်တတ်မှုရှိပြီဆိုလို့ရှိရင်ဖြူစင်ရင့်မြတ်တဲ့အသင်္ကမေကပေါ့လေအဲဒါအလိုလိုအားထုတ်ပြီးသားပြည့်စုံပြီးသားဖြစ်တော့တာပဲလို့ဆိုရတယ်သတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်မှာမဂ္ဂင်၈ပါးပြည့်စုံဒါပါပဲ လက်ကိတ်7ပါးကိုသုံးပုံပုံလိုက်တဲ့အခါကျတော့သီလတစ်ပုံသမာဓိတစ်ပုံပညာတစ်ပုံသာဝတ်သုံးစုခွဲပြီးတော့ထွက်လာပါတယ်ဓမ္မသီလအစုကဥဒေကမကိလေသာတွေကိုငြိမ့်တတ်တယ်သမာဓိအုပ်စုက ပရိယုခဏကိလေသာတွေငြိမ့်တတ်တယ်ပညာအုပ်စုကအနုပြယကိလေသာကိုငြိမ့်တတ်တယ်တုတ္တဝနဲ့သူဘောလေးခါလည်းငြိမ့်တတ်တာအဲဒီလိုအကျိုးတွေရပါပါတယ် နီးသုံးချက်ငြိမ့်သွားတဲ့အခါအကြအလလူကြီးငြိမ့်သွားအဲ့ဒီသုံးစုတွေကသီလခန္ဓာခေါ်တဲ့သီလမကင်ဆိုကြပါစို့သီလမကင်ကအရေးပါတယ်ဆိုတာအရင်နေ့ကလည်းပြောသွားပါတယ်ဒါတော့သမဝါကျသမကမ္မရသမအာဇီဝမှန်စွာပြောခြင်းမှန်စွာပြုလုပ်ခြင်းနဲ့ မှန်စွာအသက်မွေးခြင်းကိုအပြောမှအလုပ်မှရှာမိမှုအမှန်ပေါ်နေမှာအပြောမှဆိုတာကလူသားပြောခွင့်ကြုံရတာနဲ့လူသားပြောပဲနဲ့ရှောင်လိုက်တယ်ထိမ့်သိမ့်လိုက်တယ်ရှောင်မယ်ဆိုတဲ့စေတနာတွေလည်းရှိနေတယ်တယောက်နဲ့တယောက်မတက်အောင်ပြောခွင့်ကြုံရတာနဲ့မပြောပဲနဲ့ မကျွလို့ပဲနဲ့ထိမ့်လိုက်တယ်စောင့်ကြည့်လိုက်တယ်စောင့်ကြည့်မယ်တဲ့စေတနာတွေလည်းရှိတယ်ကျန်ကျန်တန်တန်ပြောဆိုရိုင်းပြပြပြောဆိုကျုံရသားနဲ့ရိုင်းပြပြမပြောပဲနဲ့ကိုယ်နှုတ်ကိုထိမ့်လိုက်တယ်မကျွလို့ပဲနဲ့စောင့်ကြည့်လိုက်တယ်ပြောကြရှိရင်ကြီးကြီးပြောမယ်ဆိုတာပေါ့ခုနပြောကြရှိမှမှကန်ကန်ပြောမယ်မိဖြစ်ဆိုပြီးစကားပြောမယ် ဆိုတရင်ပြည့်စွာပြောမယ်ဆိုတဲ့စေတနာကပါနေတယ်အကျိုးမရှိတဲ့အချိန်ဆုံးတဲ့စကားတွေမပြောဘူးဆိုတာပေါ့လေပြောခွင့်ကျင်ဝေသားနဲ့မပြောဘဲနဲ့ရှောင်လွှဲလိုက်တာပါလေထိမ့်သိမ့်လိုက်တာပါလေဒါတွေမပြောဘူးဆိုစေတနာရှိတယ်အဲ့ဒါလိုဖြစ်နေလို့ရှိရင်သမဝါကြတွေဖြစ်နေတာပဲရှောင်ဖို့အခွင့် ကျုံလာတဲ့အခါမှာရှောင်လိုက်တာထိမ့်သိမ့်လိုက်တာပေါ့လေအဲ့ဒါကတော့တကယ်ဝိရတိစီလာတွေပါပဲစေရနာတွေအများအားရှိနေတာဒါတွေပြောကြရှိမကံပြောမယ်ဆိုတဲ့စေရနာရှိနေစေရနာသီလတွေဖြစ်နေတာပဲအဲ့ဒီစေရနာသီလတွေရှိနေတခုနဲ့တခုဆက်စိတ်တွေအဆက်နေတာသီလတွေထပ်နေတာအဲ့ဒီသီလတွေစိတ်ဆက်ပြီးတော့ထပ်နေအောင်ပေါ့ဖြစ်စီမယ်ဆိုတဲ့အနေနဲ့ ရိုးရိုးသေးသေးပြုနေတာဒါသက္ကိစ္စကရိယာခေါ်တာပဲ။ဘာကျေးဇူးရှိတယ်လဲဆိုတော့ခုနဥဒိကမကိရိတာတွေဖြစ်ခွင့်မရဘူးပေါ့။ကိုယ်နဲ့နှုတ်အပြည့်ကင်းတန်ရှင်းနေတာပေါ့။ရည်ကျင်းနေတာနုညံ့နေတာပေါ့။ဥဒိကမကိရိတာအပူတွေငြိမ့်နေတာနှစ်သက်ဖွယ်ရဖြစ်နေတာပေါ့။အဲ့ဒါအရိယအထင်ကြီးကပဲ။အရိယအရိယဆိုတာဖြူစင်တယ်ဆိုတဲ့အဓိပ္ပာယ်ရတယ် ကိုမှုနှုတ်မှုဖြူစင်းနေတယ်မဖြူစင်းရအောက်တန်းကြတယ်ဖြူစင်းလို့ရှိရင်မြင့်မြတ်တယ်ကိုမှုနှုတ်မှုအစင်တန်းအကြီးအသေးတွေပေါ့မြင့်မြတ်တဲ့အကြီးအသေးတွေမြင့်မြတ်တဲ့အဆင့်တွေပေါ့ဒီရတယ်အဲ့ဒါအရိယခေါ်တာပဲဖြူစင်မြင့်မြတ်သောကိုမှုနှုတ်မှုတဲ့တော့ဖြစ်နေတာပဲအဲ့ဒါမှဘာတွေပါနေလို့သမဝါကျသမဏသမအရှိဝတိလဆရာမဲ့ခင်သုံးမျိုးပေါ့လေ အဲ့ဒါကြီးပါနေပါလေအဲ့ဒါအဲသမာဓိမဲ့ခင်ခေါ်အဲသီလမဲ့သီလမဲ့ခင်ခေါ်ပါလေခဏသူလက်တွေ့ရှုနေတဲ့အခါမျိုးကဘောင်းပိမှုကအစပေါ်တိုင်းအာရုံမလွတ်တမ်းမှတ်မယ်ဆိုတဲ့အနေနဲ့စိတ်ကအမြဲတစေနှုတ်ကြနေတယ်တလက်ချက်ကြွတယ်ဖြက်လက်ဖြက်လက်တယ်ဖြက်ကလေးကအောင်ပေါ်လာတာနဲ့အဲ့ဒီစီရောက်အောင်ဆိုပြီးတော့အားစိတ်တဲ့သဘောလေး ပုံမှန်အစိတ်တဲ့သဘောဖြစ်နေတော့ဒါသမဝါယမခေါ်တယ်ရှုမှတ်တဲ့စိတ်ကလေးပေါ့လေရှုခွင်းစီစိုက်သွားအောင်ရောက်သွားအောင်တွန်းအားလေးပေါ့လေပုံမှန်တွန်းအားလေးပြီးဆောင်ရမမယ်ပြီးခေါ်တယ်တက်တက်တန်လာကြောင်းညစိုက်ပြီးတော့ဆွဲပြတဲ့တတိလေးဖြစ်လာတယ်အဲ့ဒါသမသတိမဲ့ခင်ပေါ့ဆွဲပြဆွဲဆွဲပြရှုပြရအောင်မှာကလည်းစိုက်ပြီးတော့ဝင်သွားတာ ဘယ်မှမရွေးဘူးဘယ်မှလည်းမပြေးဘူးဒီထဲမှာဝုတ်ပြီးတော့ကြာတာအဲ့ဒါသမသမာဓိမဲ့ခင်ပေါ့အဲ့ဒီခိုက်တံမှာပြယုဌာဏကိလေသာတွေငြိမ့်နေတာပဲစိတ်ပိုင်းဆိုင်ရာပေါ့လေအငြိကြီးတွေကင်းဝင်နေတယ်ဆိုတော့တန့်စင်နဲ့ရှင်ကြီးတယ်နုညံ့တယ်ပြည့်တဲ့ကိလေသာတွေငြိမ့်နေပြည့်တဲ့ဆရာဖြစ်တယ်ပေါ့လေဟုတ်လားအဲ့ဒါလည်းပဲအရိယာခေါ်တာအရိယာဆိုတာ ဖြူစင်တယ်ညဉ့်ညက်တယ်ဆိုတဲ့အတိတ်ပဲပေါ့စိတ်ဓာတ်ဖြူစင်တော့စိတ်နဲ့စိတ်ထားညဉ့်ညက်သွားတာပေါ့ဒီမှာအဲ့ဒါမှာတမာရိခန္ဓာခေါ်တာပေါ့အဲ့ဒီနေရာမှာအရေးကြီးတာတော့တမာရိပါပဲရှုခွင့်အာရုံနဲ့ပါစိတ်ကလေးစိတ်ကလေးကြာတာတမာရိပဲတော်တော်ကြီးသမာဓိကသူ့သဘော အတိုင်းကတော့အာယုန်ထဲမှာတည်တည်ငြိမ်ငြိမ်ဝင်သွားဖို့ကတော့မလွယ်ပါဘူး ဝိရိယအထောက်ကူပြုရပါတယ်ဝိရိယအထောက်ကူရရပါတယ်ဝိရိယအထောက်ကူမရဘဲနဲ့ဖြစ်လို့မရှိဘူးဝိရိယလောက်တင်ပြီးသေးဘူးတတိယလည်းပဲရှုခွင့်အောင်လည်းမှာအပိလပနာလက္ခဏာဆိုတဲ့အတိုင်းပေါ်နဲ့စက်ကလေးစက်ကလေးကြောက်ကလေးရည်လည်းကြည့်ချလိုက်တယ်လို့ပေါ့လေနစ်မြုပ်နစ်မြုပ်ပြီးတော့ဝင်သွားမှစုကလေးစိုက်ကလေးခေါ်တဲ့တမာရီကဖြစ်ရရှိပါတယ် ဒီတော့တမာတိဖြစ်တယ်ဆိုတာသူ့သဘောတိုင်းတခုတည်းထီးပြီးဖြစ်တဲ့အနေမျိုးမဟုတ်ပါဘူးဝိရိယအထောက်ကူနဲ့တတိအထောက်ကူရပါမှအားပြည့်ပြီးတော့ပေါ့လေတည်ငြိမ်မှုရတယ်ဆိုတာပေါ့လေအဲ့ဒါသဘောပေါက်နားလည်ဖို့ပါပဲဒီမှာဒီတော့ဝိရိယရဲ့တတိရဲ့သမာဓိရဲ့ဒါသမာဓိခန္ဓာခေါ်ရတယ်ဒီမှာပြယုထနာကိလေသာတွေအပြတ်ငြိမ့်လိုက်တာအဲငြိမ့်ငြိမ့်တပ်လိုက်တာပါ နောက်ပေါ်တိုင်းအာရုံနဲ့မှတ်တဲ့စိတ်နဲ့တက်အောင်ဆိုပြီးတော့ချိန်ရွယ်ပြီးတော့ပေးနေတာနောက်အလေးချိန်ရလာတဲ့ခါကျတော့တက်လာပြီးတော့သဘောမှန်လေးသိသွားတာတက်တက်တော့တာသမသင်္ကပ္ပမဲ့ခင်ခေါ်တယ်သဘောမှန်လေးတိတိတိတိသွားတာကသမာဓိတိမဲ့ခင်ခေါ်တယ်အဲဒါကတော့အတိနဲ့ပတ်သက်သွားပြီးတော့အဲ့ဒီအတိက ခုနသမာဓိခန္ဓာဖြစ်ပါမှာသမာဓိခန္ဓာဆိုတာလည်းပဲသီလခန္ဓာဖြစ်ပါမှာတစ်ခုနဲ့တစ်ခုအားပြုနေပါတယ်ဆိုလိုပါတယ်အဲတော့သီလလည်းသီလဆိုင်ရာစိတ်ဆက်နေရမယ်ပြီးတော့သီလတွေကလည်းဖတ်နေရမယ်သမာဓိလည်းသမာဓိဆိုင်ရာပေါ့လေစိတ်ဆက်နေရမယ်အဲဒီသမာဓိတွေကလည်းထပ်နေရမယ်ပညာဆိုင်ရာလည်းပဲတစ်ခုနဲ့တစ်ခုဆက်နေရမယ်အဲဒီအသိပညာတွေကလည်းထပ်နေရမယ်အဲလိုအသိပညာတွေစိတ်ဆက်နေအောင်ထပ်နေအောင် တယုတ်တတိလှုပ်တဲ့သဘောဟာတက္ကိစ္စကရိယာဆိုတာပေါ့လေအဲ့ဒါနားလည်ထားရပါတယ်ဒါကြောင့်ဘုရားမြတ်စွာကတခုတည်းသောအဆောက်အအုံရှိပြီးတော့ဘယ်ပုံပဲနည်းနေရပါမလဲဆိုတဲ့ကိုယ်တိုင်မေးတဲ့မေးခွန်းကိုပေါ့လေကိုယ်တိုင်ဖြေထားတာတော့ဣဒဘိက္ခွေဘိက္ခု စတာရေခေနจิตတ္တသမဏကတောဟောတိယောဂောဘိက္ခုဘိက္ခုဧကရခောဟောတိ ဤသာသနာတော်ကယောဂီပုဂ္ဂိုလ်ဟာသတ္တရကိဏจิตတ္ဆအမြဲမပြတ်ရှုမှတ်တဲ့တတိအဆောက်ရှောက်ပါသောစိတ်နဲ့ပြည့်စုံသူဖြစ်ရတယ်လို့ဆိုပါတယ်။ဒါကစာဆိုသဘောကတော့ဖြစ်တိုင်းမှရှိပါပဲဒါပါပဲအကုန်ရာတွေဖြစ်တိုင်းမှရှိစိတ်တွေဖြစ်တိုင်းမှရှိခန္ဓာဝေဒနာတွေဖြစ်တိုင်းမှရှိသဘောဝေဒနာတွေဖြစ်တိုင်းမှရှိ အချုပ်ကတော့ကိုယ်ရဲ့စိတ်လည်းခဲ့ပေါ်တဲ့အာရုံကိုဖြစ်တိုင်းမှရှိသို့တော့အားတွေတော့အပြည့်ပါရအောင်အဲ့ဒီအားတွေအပြည့်ပါမှတ်ရှိနေလို့ရှိရင်အခုပြောခဲ့တဲ့မဂ္ဂင်၈ပါးလည်းဒီထဲပါသွားမယ်ဒီလက်သမားကြီးပညာခေါ်တဲ့တိခါ၃ရက်လည်းပါသွားမယ်သာသနာ၃ရက်လည်းပါသွားမယ်အဲ့ဒီသာသနာ၃ရက်ပါနေရသော်ဘုရားအဆုံးမတည်နေတော့ ကိုရောနှုတ်ပေါ်စိတ်နဲ့စိတ်ထားရအတိညာမှာအကုန်လုံးအချိုးကျပြီးတော့တန်ရှင်းနေတာပဲမတန်ရှင်းရင်ရိုင်းဆိုင်တယ်တန်ရှင်းတော့ရင်ကျေးရင်ကျေးတော့နုညံ့တယ်တိမ်ခွေတယ်ငြိမ့်ချတယ်နှစ်သက်ဖွယ်ဖြစ်တယ်အဲ့ဒီကျိုးတွေလိုလိုရနေတာပါပဲအဲ့တော့ကုသတိပ္ပံလမ်းစဉ်လိုက်တယ်ဆိုတာသူတော်ကောင်းလမ်းစဉ်လိုက်တာဆိုတာပေါ့လေ အဲ့ဒါကိုတော့လက်ဖက်မှာကြပါပဲဆက်လက်ပြီးတော့ရှင်းပါတော့မယ်ဒီနေ့ချိန်ပြည့်တော့ဘုလို့တာဝန်ရရကြအောင်